အခန်းကြီး9အငယ်1မှ8ယေရုဘာလအမည်ဖြင့်ခေါ်ဝေါ်သောဂိဒေါန်သည်နန်းနှင့်စိုးစိုးထ၍ရှိသမျှသောသူတို့နှင့်တကွဟာရုတ်ရေတွင်နမ်းမှတက်ချသဖြင့်မိဒရန်တက်သည်မြောက်ဖက်မောရီတောင်ချေရင်ဂျိုင်း၌ရှိ၏သာရဖျားကလည်းတင်၌ပါသောလူတို့သည် အလွန်များ၍သူတို့လက်၌မိဒရန်လူတို့ကိုငါမအပ်ရအလျင်ဣဒရေလအမျိုးက ငါလက်ယုံသည်ငါကိုကယ်တင်ပြီဟုငါတစ်ဖက်၌ဝါကြွားလိမ့်မည်တို့ဖြစ်၍ကြောက်လန့်သောသူမည်ဒီကားဂိလတောင်မှစောစောပြန်သွားစေဟု လူများတို့အားဟစ်ကြော်လော့ဟုဂိတောင်အားမိန့်တော်မူသည်ဖြင့်လူ2200ပြန်သွား၍တထောင်ကြံရစ်၏တပန်းသာရဖျားကလည်းလူတို့သည်အလွန်များသေး၏ရေစိတ်တို့ခေါ်ခဲ့လော့သူတို့ကို ရေစိတ်မှတင့်အဖို့ ငါစုံစမ်းမည်ထိုအခါဤမည်သောသူသည်သင်နှင့်အတူတွားရမည်ဟုငါဆိုလျင်ထိုသူသည်တွားရမည်ဤမည်သောသူမတွားရဟုငါဆိုလျင် ထိုသူသည်မတွားရဟု မိန်တော်မူသည့်အတိုင်းဂိတောင်သည်လူတို့ကို ရေစိတ်သို့ခေါ်ခဲ့၍သာဝရဖျားကခွေးသည်ရေကိုရက်၍တောက်တကယ်သို့ရှာနှင့်ရက်၍တောက်တော်သူတစုဒူးထောက်လျက်ဝွ့၍တောက်တော်သူတစု ထိုလူနှစ်စုကိုခွဲထားလော့ဟုဂိဒေါင်အားမိန်တော်မူ၏ထိုအခါမိမိလက်ခုပ်နှင့်ရေကိုယူသည်ဖြင့်ရဲ့၍တောက်သောသူ300ရှိ၏ကျွင်းသောသူအပေါင်းတို့သည် ရေတောက်ခြင်းငါဒူးထောက်၍ဝတ်ကြ၏ဒါဝရဘုရားကလည်းရဲ့၍တောက်သောသူ300အားဖြင့်တင့်ကိုငါကယ်တင်၍မိဒရန်လူတို့ကိုတင့်လက်၌အံ့မည်ကျွင်းသောသူတို့ကိုမိမိနေရာသို့ ပြန်သွားစေဟုဂိဒေါင်အားမိန်တော်မူ၏ ထိုသူတို့သည်စားစရိတ်နှင့်တံပိုးများကိုယူ၍ကြွင်းသောဣသရေလအမျိုးသားအပေါင်းတို့ကိုမိမိနေရာသို့ဂိဒေါင်သည်လွှတ်လိုက်သဖြင့်၊ထိုသုံးရာသောလူတို့ကိုသာမိမိနှင့်အတူချန်ထားလေ၏။မိဒျန်လူတို့သည် သူ့အောက်ချိုင့်၌တပ်ချလျက်ရှိကြ၏။ထိုညဉ့်တွင်ထာဝရဘုရားကထလော့။ရန်သူတပ်ချရာသို့ချီသွားလော့ တစ်လက်၌ငါအံ့မည်မချီဝတ်လျင်တင်ဤဂျုံဖူရကို ရှေ့ဥစွာ ခေါ်တော်လော သူတို့သည်အဘယ်သို့ပြောသည်ကိုကြားလိမ့်မည်ထိုနောက်မှတက်ချရာသို့ခြီသွားခြင်းငှာတင့်လက် အားကြီးလိမ့်မည်ဟုမိန်တော်မူသည့်အတိုင်းဂီတောင်သည်မိမိဂျုံဖူရကိုခေါ်၍ရန်သူဤတပ်ပြင်၌ကင်းထိုးသောသူရှိရာသို့တော်လေ၏မိဒရန်ပြည်သားအာမလက်ပြည်သား အရှိပြည်သားအပေါင်းတို့သည်ဂျိုင်း၌အိပ်လျက်ဂျိုင်းကောင်နှင့်အမျှများကြ၏ကလအုပ်တို့သည်လည်းသမုတ်တရားသဲလုံးနှင့်အမျှအတိုင်းမတိများကြ၏ဂိတောင်သည်ရောက်သောအခါလူတယောက်သည်မိမိမြင်မြတ်သောအိမ်မက်ကိုမိမိအပေါင်းဖော်အားပြန်ပြောသည်မှာငါမြင်မြတ်သည်ကမူရောမုတ်တပြားသည်မိဒရန်တက်သေးသို့လိမ့်၍တဲတဆောင်ကို တွေ့လျင်ထိခိုက် မှောက်လံဖြိုချလေ၏ဟုဆိုတော်သူ၏အပေါင်းဖော်ကထိုမုံပြားသည်အခြားမဟုတ်ဣဒေလအမျိုးယောရှသားဂိဒေါင်၏ဓာဖြစ်၏ထိုသူလက်၌သာရဖျားသည်မိဒရန်အမျိုးဘူချီအပေါင်းတို့ကိုအတော်မူမည်ဟုပြန်ပြော၏ထိုအိမ်မက်နှင့်အိမ်မက်အ내ကိုဂိဒေါင်သည်ကြားသောအခါကိုးွယ်၍ဣဒေလတက်သို့ပြန်ပြီးလင်ထာကြသာရဖျားသည်မိဒရန် ဘူဂျီတို့ကိုတင်တို့လက်၌အပ်တော်မူမည်ဟုဆို၏အငယ်16မှ25ထိုအခါလူ300တို့ကိုသုံးစုခွဲ၍တပိုးတစ်လုံးနှင့်မိခွက်ပါသောအိုးတစ်လုံးစီကို လူတိုင်းလက်၌ဆောင်စေ၏ငါကိုကြည့်၍ငါပြုသည့်တိုင်ပြုကြတပ်ပြင်သို့ရောက်သောအခါငါပြုသည့်တိုင်ပြုကြငါနှင့်ငါ၌ပါသော သူအပေါင်းတို့သည်တပိုးမှုတ်သောအခါတပ်ပတ်လေအရ၌ သင်တို့သည်တပိုးမှုတ်၍သာဝရဘုရားနှင့်ဂိဒေါင်ဤဒါဟုဟိကြလောဟုမှားထား၏ထိုတို့ဂိဒေါင်နှင့် သူ၌ပါသော လူတရာတို့သည်တန်ကောင်ရ၌ကင်းလဲဆကတပ်ပြင်သို့ရောက်သည်ဖြင့်တပိုးမှုတ်ကြ၏မိမိကင်သောအိုးတို့ကိုလည်းခွဲကြ၏လူသုံးစုတို့သည်တပိုးမှုတ်၍အိုးတို့ကိုခွဲသည်ဖြင့်လက်ဝဲလက်၌မိခွက်တို့ကို၎င်း လက်ရလက်၌မှုတ်เสียတဘိုးတို့ကို၎င်းကင်လျက်ဒါဝရဖျားနှင့်ဂီတောင်ဤဒါဟုဟစ်ကြ၏သူတို့သည်တပ်ပတ်ဝန်းကျင်၌လူတိုင်းမိမိနေရာအရက်တွင်ရပ်နေ၍တပ်သားအပေါင်းတို့သည်ပြေးလျက်အော်လျက်ထွက်ပြေးကြ၏လူ300တို့သည်တဘိုးမှုတ်သောအခါဒါဝရဖျားဤတကိုးတော်ကြောင့်တပ်သားအပေါင်းတို့သည်တယောက်ကိုတယောက်တိုက်၍ဇေရရအရက်ဘက်ရှိတမြို့တို့၎င်း ကပ္ပမြို့နားမှအာဘေလမဟောလမြို့နယ်သို့၎င်းပြေးကြ၏ဣဒေလလူတို့သည် နာတလိခရိုင်အာရှာခရိုင်မနာရှိခရိုင်အရရက်ထဲကဆုလာ၍မိဒရန်လူတို့ကိုလိုက်ကြ၏ဂိဒေါန်သည်လည်းတမန်တို့ကိုအေဖရင်တောင်တလျှောက်လုံးသို့ဆေလွတ်၍တင်တို့သည်မိဒရန်လူတို့ကို စီးတားခြင်းဟံယော်ဒန်မြစ်နာဘေပါရရွာတိုင်အောင် သူတို့အရင်စောင့်နေကြလော့ဟုမှားလိုက်သည့်အတိုင်းအေဖရိလူအပေါင်းတို့သည်စုဝေး၍ယော်ဒန်မြစ်နာဘက်ဖာရရွာတိုင်အောင်စောင့်နေကြ၏မိဒရန်ဘူဂျုံနှစ်ယောက်ဩရဖတ်နှင့်ဇေဘကိုဖမ်းဆီး၍ဩရဖတ်ကိုဩရဖတ်ကြောက်ပေါ်၌၎င်းဇေဘကိုဇေဘစပြစ်တီးနေရာတစား၌၎င်းသတ်ပြီးမှမိဒရန်လူတို့ကိုလိုက်သဖြင့်ဩရဖတ်၏ဥကောင်းနှင့်ဇေဘ၏ဥကောင်းတို့ကို ယော်ဒန်မြစ်တစ်ဖက်ဂိဒေါင်ထံသို့ဆောင်ခဲ့ကြ၏